သာသနာ့နှစ်1560ခုနှစ်ဝဇာတိကရီ1398ခုနှစ်လေမလာဇန်9ရက်ခရစ်နှစ်2016ခုဇွန်လ14ရက်နေ့ကနေအမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီမတ်စပရင်မြို့မင်္ဂလာရမကျောင်းတိုက်ကြီးအတွင်းမှာဆွေမျိုးဆရာတော်ကြီး မာန္တရိပဌာန်းချိန်လေးစေတရားစခန်းဝယ်မှာဝင်ရောက်ပြီးတော့မာန္တရိတန်တရားကိုပေါင်းများအားထုတ်ကြတဲ့ယောဂီသူတော်စင်များနဲ့တရားလူလားရတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားဒီပြေဓမ္မလာတော့ဟင်္ဂုတ္တရနိဂေမာလာတဲ့အရိယဝါဒသုတ္တန်တရားကိုဒီကိုခြေခံပြီးတော့ ရိယာစံအိတရားတော်ဒီတရားတော်ဆိုရင်အမည်နဲ့ကိုမြင်မှကြားပြတယ်အရိယာစံအိတရားတော်ဘာတရားလဲအရိယာစံအိတရားတော်အရိယာစံအိတရားတော်ဒီအရိယာပုဂ္ဂိုလ်များအမြဲတမ်းနှလုံးသွင်းပြီးတော့ဘာများအားထုတ်နေတဲ့တရားတော်များကိုအရိယာစံအိလို့ခေါ်ပါတယ် အရိယာဆိုတာကအရိယာဝါဒအာဝါဒဆိုတာကစံဒီဒါကြောင့်အရိယာစံဒီအရိယာပုဂ္ဂိုလ်များအမြဲတမ်းနေထိုင်တဲ့အမြဲတမ်းပွားများနေတဲ့အမြဲတမ်းနှလုံးသွင်းနေတဲ့တရားတော်များဖြစ်ပါတယ်။အဲဒီအရိယာစာရင်တရားတော်ဟာဆေပါရှိပါတယ်။ဒီအရိယာစာရင်မှာဘယ်ပုဂ္ဂိုလ်တွေဘယ်လိုနေကြတာလဲဆိုရင်ဘုရားတို့ ရှင်ကဝိတော်မူကြီးဖြစ်တဲ့မြတ်စွာဘုရားရှင်နဲ့ဘုရားရှင်ရဲ့အကြည်သာအရိယာတန်ခါများဒီအရိယာစာရိတရားတော်များနဲ့သတင်းသုံးရထိုင်တော်ကြပါဝိတော်မူကြီးဖြစ်တဲ့ဘုန်းကြီးတို့ဝရမဘုရားမြတ်စွာဘုရားရှင်နဲ့ဘုရားရှင်ဤဒီသာရိယာပုဂ္ဂိုလ်များဟာလည်းဒီအရိယာစံရည်ဆိုတဲ့အရိယာ ဝါသတရားတော်များနေတယ်။လင်းသုံးနေထိုင်တော်မူကြပြီးမူကြစေမူကြမူနေရစေဖြစ်ပါလင်းသုံးနေကြစေဖြစ်ပါ။နောက်ဘုရားဘုရားတန်ဖြစ်တဲ့ဘုရားရှင်နဲ့တကွာဘုရားရှင်ရဲ့ပိသသံဃာတော်ဒီအရိယာပုဂ္ဂိုလ်ဒီအရိယာတို့ရဲ့စာရင်တရားကိုများနေတယ်။လင်းသုံးနေထိုင်တော်ကြကုန်တယ်။ဒါကြောင့်အရိယာတို့အမြဲတမ်း နေထိုင်သွားကြတဲ့အရိယာစာရီတရားတော်များကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပြင်လူတာကဘုန်းကြီးတို့ရဲ့ဒီမင်္ဂလာဓမ္မဓမ္မမိသားစုများကိုယ်တိုင်အရိယာစာရီလေးနေထိုင်နိုင်ဖို့အတွက်စာရီလေးတွေဆောက်ကြဖို့ပါဒီအရိယာစာရီဟာအာလုံးပုဂ္ဂိုလ်တွေ နေလို့ရပါတယ်အလောပုဂ္ဂိုလ်တွေနေနိုင်ဖို့အတွက်ကဘယ်လိုနေရမှာလဲဆိုရင်တတရကိလစိတ္တတာပါပဲဒီတတိယဆောင်းလျှောက်ကလေးရှိနေလို့ရှိရင်ဒီတတိလေးမြဲနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောဘဆိုရကိလေသာတွေဒေါသဆိုရကိလေသာတွေမောဟမာနဆိုရကိလေသာတွေဒီကမှဝင်ခွင့်မရတော့ဘူး အဲ့လိုဝင်ခွင့်မရတဲ့အချိန်လေးမှာတစ်ချက်မှရင်တစ်ချက်ပဲအရိယာစာရီတလုံးဆောင်နေတာနဲ့တူတူပဲနှစ်ချက်မှနေရင်နှစ်ချက်နှစ်အိမ်ဆောင်နေတာနဲ့တူတူပဲအရိယာစာရီဘုန်းကြီးတို့ကဒီမှာအချက်တရားလောက်ရှုမှတ်မယ်ဆိုရင်အရိယာစာရီအလုံးတရားဆောင်နေတာနဲ့တူတူပဲ9မိနစ်မှတ်နိုင်ရင်9မိနစ်အရိယာစာရီဆောင်နေတာ 10မိနစ်မှတ်နိုင်ရင်10မိနစ်ပဲတဏှာရီရှုမှတ်နိုင်ရင်တဏှာရီရိယာစာရင်းဆောင်တယ်ဒါကြောင့်မို့အဲ့ဒီအရိယာစာရင်းထဲမှာဘုန်းကြီးတို့မင်္ဂလာမဓမ္မမိသားစုများကိုလုံးလုံးချုံချုံနဲ့ဘေးရန်တွေကင်းကင်းရှင်းရှင်းနဲ့နေနိုင်ဖို့အတွက်ဘုန်းကြီးကဒီအရိယာစာရင်းတရားကိုဟောကြားပေးဖြစ်ပါတယ်ဒီတော့အရှင်မြတ်ဒီအရိယာစာရင်းဆိုတာအရိယာပုဂ္ဂိုလ်တို့က နေနိုင်တာမဟုတ်လားတပည့်တော်တို့ဘုထုဇဉ်ပုဂ္ဂိုလ်နေလို့ရမလားလို့နေနေလို့ရပါလေဥပမာနဲ့ပြောရလို့ရှိရင်ဘုန်းကြီးတို့အခုမိမိတို့ရဲ့မျက်မှောက်မှာအေးကြီးအေးကောင်းကြီးနောက်ပြီးတော့တကယ်ကိုအင်မတန်ကောင်းမွန်လာတဲ့ဟိုတယ်ကြီးခန္ဓာကြီးကျယ်ဆောက်ဦးကြီးအဲ့ဒီဆောက်ဦးကြီး တန်တန်ကြီးသူတို့ရဲ့အခကြီးငွေပေးပြီးတော့နေလို့ရှိရင်နေလို့မရဘူးလားရပါရဲ့ဗျာနေလို့ရတယ်အင်မတန်ကြီးမားတဲ့အင်မတန်ကောင်းမွန်တဲ့တတ်ရည်ကြီးအင်မတန်ကောင်းမွန်တဲ့ခန္ဓာရဲ့ဒီကြည့်ဒီကုကံနေရောပါလေကိုပါမယ်အဲ့ဒီမှာဗန္ဒနေရောကိုပါမယ် အဲ့လိုအိမ်ကြီးကိုလည်းပဲသူ့ရဲ့တန်တန်ဖို့နေအပြင်အခါကျင်းကိုပြီးပြီးတော့နေရက်ပိုင်းလပိုင်းနှစ်ပိုင်းနေလို့မရဘူးလားနေလို့ရပါတယ်နေလို့ရနေတာလူနာကြီးရဲ့ဟိုတယ်ကြီးတွေခန်းမကြီးတွေအဲ့လိုခန်းမကြီးတွေဟိုတယ်ကြီးတွေလည်းပဲသူ့ရဲ့အခါကျင်းကိုတန်တန်ကြီးပြီးပြီးတော့နေမယ်ဆိုရင်ယခုလိုပဲနိုင်ပိုင်းနေလို့လည်းရတယ်ရက်ပိုင်းနေလို့လည်းရတယ်လပိုင်းနှစ်ပိုင်းနေလို့လည်းပဲရနိုင်တာပဲ အဲ့ဒီလိုပဲဘုန်းကြီးတို့အရိယာစာရင်းထဲမှာနေလိုတဲ့ပုဂ္ဂိုလ်ဟာအခုအခါတော့မသေးပဲနေလို့ရပါမလားမရပါဘူး။မရအဲ့ဒီပုဂ္ဂိုလ်ကဘာလဲဆိုရင်တရားဆန္ဒဝရိယပုဂ္ဂိုလ်ဒီသုံးမျိုးပေးရတယ်။ဘုန်းကြီးတို့ယောဂီများတရားဆန္ဒဝရိယ ဆိုကြည့်တယ်နော်သတ္တာသန္တာဝိယဟေးသတ္တာဆိုတာယုံကြည်မှုသတ္တာဆိုတာယုံကြည်မှုဆိုတာကိုယုံကြည်မှကိုအားကိုလို့အားကိုလောက်တဲ့ပုဂ္ဂိုလ်ဖြစ်မှာကိုကြီးကိုယုံကြည်တယ်ဒီတရားတွေတကယ်လို့လို့ရင်ဒီတရားတွေဟာတကယ်ကိုမိမိတို့အပယ်ဆင်းရဲကလွတ်နိုင်တယ်ဆိုတာကိုယုံကြည်မှဒီတရားကိုတွေ့မှ ဒါကြောင့်မို့ယုံကြည်မှုဆိုတဲ့တရားတရားအရေးအကြီးဘူးလားအရေးကြီးပါလားဗျာအဲ့ဒီလိုယုံကြည်ပြီးဒါပေမဲ့ဆန္ဒအဲ့ဒီဆင်းအပယ်ဆင်းရဲကိုလွတ်ချင်လွတ်ချင်တဲ့ဆန္ဒသို့မဟုတ်နိဗ္ဗာန်ချမ်းသာကိုခံစားလို့တဲ့ဆန္ဒနိဗ္ဗာန်ကိုမျက်မှောက်ပြုလို့တဲ့ဆန္ဒရှိဖို့ရောမလိုဘူးလားလိုပါပါဘုရားဆန္ဒအကောင်းမှုလည်းလိုတယ် အဲ့ဒီလိုမိမိကဒီနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့နိဗ္ဗာန်ချမ်းသာကိုကိုယ်တိုင်တွေ့သိပြီးတော့ခံစားလို့ရဆိုရင်လည်းဒီလိုစံတရှိုံလေးနဲ့မပြီးဝရိယကျိုးစားအားထုတ်ဖို့ရောမလိုဘူးလားမှန်ပါဗျာအဲ့ဒီလိုတရားရဲ့စံတရဲ့ဝရိယဒီဝရိယစက်ပြီးတော့တတာရခိနာစေတ္တာ ဒီတတိလေးကအမြဲတမ်းကပ်ပါနေရတတိလေးကဘယ်လိုနေရမှာလဲအမြဲတမ်းကပ်ပါနေရအမြဲတမ်းကိုမိမိဒီမှာထိုင်ရင်လည်းပဲတတိကနေရတွားရင်လည်းပဲတတိကနေရမယ်ရရင်လည်းပဲတတိကနေရမယ်မိမိတို့ဘယ်မူရာပဲပြုလို့ပြုလို့တတိလေးကအမြဲတမ်းကပ်ပါနေရတတာရိကေနစိတ္တအမှန်ရမှုဆိုတဲ့တတိအဆောင်ရှောက်လေးဟာအမြဲတမ်းရှိနေရတယ် အဲဒီလိုတတိဆောက်ရှောင်လေးရှိနေပြီတတိလေးငဲနေပြီဆိုရင်တခြားစိတ်တွေဈာစိတ်တွေဝင်ခွင့်ရသေးလားမရတော့ဘူးနော်တခြားစိတ်တွေဈာစိတ်တွေဘာမှဝင်ခွင့်မရတော့လောဘဒေါသမောဟဆိုတဲ့ကိလေသာစိတ်တွေဘာစိတ်မှဝင်လို့မရတော့အကုသလဝိတ္တတွေဘာမှဝင်လို့မရတော့ထိုင်ပြီးတော့ရှုနေရမယ်ဖြစ်စေ ရင့်ပြီးတော့ရှုနေရင်လည်းဖြစ်စေဈဉဏ်တော်ပြီးတော့ရှုနေရင်လည်းဖြစ်စေလျောင်းပြီးတော့ရှုနေရင်လည်းဖြစ်စေဒီတတိလေးသာခံနေစေအမှန်ရမှုဆိုတဲ့တတိအဆောင်ရှောင်လေးသာရှိပါစေဒီအဆောင်ရှောင်လေးရှိနေရင်ဈာကိလေသာလူဆိုရင်ဝင်ဝင်ရသေးလားမရပါဘူးကဲဘုန်းကြီးတို့လောကမှာဝဇ္ဇာအနာကြီးတဲ့ပုဂ္ဂိုလ်ရာလူကြီးတဲ့ပုဂ္ဂိုလ်အိမ်ကြီးမှာ နောက်ပြီးတော့ဘုန်းကြီးတို့ချမ်းသာကြွယ်ဝတဲ့တထေကြီးရဲ့အိမ်ကြီးမှာအိမ်ဝင်းချာတဲ့နေမှာအဆောက်မရှိကြဘူးလားရှိကြပါရဲ့အဲ့ဒီအဆောင်အရှောက်ရှိတော့လူတို့လူစိုးကြီးအေးရန်အန္တရာယ်ပေးမဲ့ပုဂ္ဂိုလ်ကြီးဝင်နိုင်လေရလားဝင်နိုင်ပါဘူးအဲ့ဒီလိုပဲလောကရဲ့ဒီမှာအဲ့ဒီလိုချမ်းသာကြွယ်ဝတဲ့အိမ်ကြီးအိမ်ကောင်းတွေထဲမှာအဆောင်တွေရှိနေတဲ့အတွက်ဝင်ဝင်မရတယ်လို့ ဘုန်းကြီးတို့၄ညာရဲ့စာရင်ထဲမှာနေတဲ့ပုဂ္ဂိုလ်ဟာလေဒီတတိဆိုတဲ့အဆောင်လေးထားရင်ခေကိလေသာလူဆိုးတစ်ခုတွေဝင်ခွင့်ရအောင်မလားမရပါဘူး။မရတော့ဘူး။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများထိုင်ပြီးတော့အခုဖောင်းမှုပိန်မှုအာယုံလေးရှုနေတဲ့အခါမှာလည်းပဲဒီတတိလေးဟာအများရန်ကပ်နေရဘူးလား။ကပ်နေရပါဘူး။တတိလေးကပ်နေရ။ဒီရှုမှတ်မှုအာယုံပေါ်မှာရှုစိတ်ကလေးဟာရှုစိတ်ဆိုတဲ့တတိဥသိတဲ့စိတ်လေးဟာမြင့်ကပ်နေရ။ ရင့်နေတဲ့ကံပါလည်းပဲအဲ့ဒီရင့်တဲ့အမူအရာလေးကိုရှုနေတဲ့တတိဥစိတဲ့စိတ်ကြီးဟာမြဲကြနေတာ။တွားနေတယ်ဆိုရင်လည်းခြေနှမ်းတိုင်းခြေနှမ်းတိုင်းပုံမှာတတိဥစိတဲ့စိတ်ကြီးကပ်နေရတယ်။အဲ့ဒီလိုတတိဥစိတဲ့စိတ်ကြီးကပ်ပါနေတယ်ဆိုရင်ဈာစိတ်တွေတခြားစိတ်တွေဈာကိလေသာတွေဘယ်နေရာကမှဝင်လို့မရတော့ဘူး။အဲ့ဒီရှုမှတ်နေတဲ့အခါရှုမှတ်နေတဲ့အခါဒီမှာတစ်ချက်မှရင်တစ်ချက်လေးရဆိုင်လေးနေရတယ် တစ်ချက်မှရင်တစ်ချက်ကိလေသာတွေကိုပယ်တတ်နေတာဖြစ်တဲ့အတွက်အရိယာစာရင်ထဲမှာနေခွင့်မရဘူးလားမရပါဘူးဒီဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းအရိယာစာရင်ထဲမှာမိမိတို့ပုထုဇဉ်ပုဂ္ဂိုလ်တွေဖြစ်ပေမဲ့လို့လည်းပဲအဲ့ဒီတရားရဲ့ဆန္ဒရဲ့ဝရိယရဲ့ဒီတရား၃ပါးကဘုန်းကြီးတို့အခါကြီးရင်ပြေးလိုက်မယ်ဆိုရင်ဒီပုဂ္ဂိုလ်တွေအရိယာစာရင်ထဲမှာနေခွင့်မရဘူးလားမရပါဘူးဒီလိုရသွား ဒါကြောင့်တဏှာကြီးရှုမှတ်နိုင်လေတဏှာကြီးရိယာဆိုင်နဲ့မှနေတယ်။ဘာကိလေသာမှမဝင်တော့တကယ်ကိုကိုယ်စိတ်ဟာတကယ်ကိုငြိမ်းကြီးနေနေတယ်။ဒီနေရာမှာကိလေသာဝင်မရတော့ဒီမှာတတိဆိုရင်အဆောင်လေးရှိနေလို့ဘာလေးရှိနေလို့လဲတတိအဆောင်ရှိနေတတိအဆောင်လေးရှိနေလို့ဒါကြောင့်မို့ဒီမှာရိယာဝတ္တတရားတော်ထဲမှာပထမဝိသုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးက ပฏิပฏิကမနည်းနဲ့ဘုန်းကြီးကဟောမယ်ဒေသနာအစဉ်ဆိုရင်ငါအိမ်ပဲအင်္ဂါငါးပါးကစပေးရဒါပေမဲ့ဒီပฏิပฏิကမဒီကျင့်စဉ်အနေနဲ့ပြောရင်ဟောလေနံပါတ်3ဖြစ်တဲ့တတိဆိုတဲ့အဆောင်ရှောက်လေးကစပြီးတော့ဟောမှာပို့ပြီးတော့နားလေရှင်းလင်းနေတယ်ဆိုပြီးတော့ဒီတတာတဲ့ခင်ကစေတ္တသမဏဂတောဆိုတဲ့ဒီအရိယာဝါဒတရားလေးကစပြီးဟောလိုက်တယ် အားလုံးကကြံတဲ့တရားတွေအားလုံးထဲမှာဒီတတိလေးဟာအရေးပါဆုံးပဲဘိယဝန္တ10ပါးထဲမှာဒီတတိလေးဟာအရေးပါဆုံးအရိယဝန္တတရားအဲတော့အရိယပုဂ္ဂိုလ်တွေကလည်းပဲဒီတတိဆိုတဲ့တရားလေးအမြဲတမ်းကပ်ပါနေတယ်ဘုရားမင်းကပြောခဲ့ပြီလေယဟန္တာပုဂ္ဂိုလ်မှာကာယကံပဲဖြစ်စီဝစီကံပဲဖြစ်စီမနောကံပဲဖြစ်စီတတိလွတ်သလားမလွတ်ဘူးလားတတိမလွတ်ပါဘူးဘုံကမလွတ်ဘူးလွတ်သွားတဲ့နေရာဆိုတာမရှိဘူး အဲ့ဒီလိုတတိလေးငြင်းနေတယ်တတိဆိုတဲ့အဆောင်လေးကအများကြီးရှိနေတယ်အဲ့ဒီအများကြီးရှိနေတဲ့အတွက်ကြောင့်မို့အဲ့ဒီမှာကိလေသာတွေကဝင်ခွင့်ကိုမရတော့အကုန်လုံးအကျွမ်းနဲ့ပဲပယ်တာပြီးသားဖြစ်နေဘုန်းကြီးတို့ဘုဒ္ဓရှင်တွေမှာလည်းပဲအာထုတ်နေစေမှာတဏှာကြီးအာထုတ်နိုင်ရင်တဏှာကြီးဒီတတိလေးငြင်းနေနဏှာကြီးအာထုတ်နိုင်ရင်နဏှာကြီးတတိလေးငြင်းနေအဲ့ဒီလိုအာထုတ်နိုင်သမျှတတိလေးငြင်းနေသမျှတော့ဖြင့်မိမိတို့ဟာအချိန်ပိုင်းနဲ့ အရိယာစာအိမ်ထဲမှာနေခွင့်မရဘူးလားဗျာ။ဒီအဲ့လိုနေခွင့်ရခြင်းလေ့ကျင့်ရင်ဘုန်းကြီးတို့ယောဂီများသရဆန္ဒဝရိယဆိုတဲ့တရားသုံးပါးအခါပြီးပြီးတော့နေလို့မရဘူးလား။နေလို့ရတော့ပြီ။ဒါကအရိယာဝါဒအရိယာစာအိမ်တစ်ပါးပဲ။ဒီတန်းရှုမှတ်နေလို့ရှိရင်အရိယာစာအိမ်နဲ့နေရတယ်လို့ပဲအရိယာအရိယာတခင်ရှင်ကောင်းရှင်မြတ်ဒီလိုအတိတရားလေးနဲ့နေပေါ်ကြတယ်။ နောက်တခါဘုန်းကြီးတို့ဒီမှာငါးဧပလီကုန်းလျှောက်တွေစုံစီစံတပါနောက်ပြီးတော့လေးရမိကဒီနေ့အဲ့ဒီသုံးနံပါတ်ကနေလေးကိုဆက်ပြီးတော့ဟောပြမယ်ကတိစာဘိခဝေဘိကုစတုရာပတ္တိနောဟောတိမိယာ၄ပါးဆိုတာဘယ်လိုဟာလဲဆိုတော့ဘုရားကိုလိုတိုင်းမိကုန်းတွေထုတ်တာအဲ့ဒီမိယာ၄ပါးကိုမြတ်စွာဘုရားကိုယ်တိုင်ပြန်ပြီးတော့ကြည်ကြပေးတယ် ဣဒဝိကဝေဘိက္ခုသင်္ခာယေတံပฏิဒေဝတိသင်္ခာယေကံဓိဝါသေတိသင်္ခာယေကံပိဝဇေတိသင်္ခာယေကံဝိနောရတိဧဝံကောဘိကဝေဘိက္ခုစတုရာပတ္တိနောဟောတိဘိကဝေယံတော်များပူจิตသာတုဤရာဤသာသနာတော်၌ဘိက္ခုယံဒီဝံတယံအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ဧကံတခုသောမိဝဲသင်သောပစ္စည်း၄ပါးကို တိသင်္ခာပတိသင်္ခာယပညာဖြင့်ဆင်ခြင်၍ပတိဒေဝတိမိဝဲ၏နံပါတ်1တခုသောမိဝဲခြင်းတဲ့ပစ္စည်းလေးပါဘုန်းကြီးတို့တရားအထုတ်နေတဲ့ပုဂ္ဂိုလ်များအရိယာဆိုင်နဲ့နေကြမဲ့ပုဂ္ဂိုလ်များအဲဒီမိဝဲရမယ်တရား၄ပါးဆိုတာရှိတယ်အဲဒီ၄ပါးမှာနံပါတ်1 အဲ့ဒီမိဝဲရမယ့်ပစ္စည်းလေးပါကပါလဲဆိုတော့စွမ်းသင်္ကန်းကြောင်းစီဒီလေးပါဘုန်းကြီးတို့ယဟန်တော်များမှာဆိုရင်တိမ်ထဲမှာယတိသုဒ္ဓကာမဝါစာဖြင့်ယဟန်ပြုပြီးလို့ယဟန်ဖြစ်ပြီးတဲ့အချိန်မှာပထမဦးဆုံးဩဝါဒပေးရတယ်ဒီမောဟမစင်းတယ်အဲ့ဒီဒီမောဟမစင်းတဲ့ဩဝါဒထဲမှာနံပါတ်1 ကျန်မှာလားရှင်တကယ်လို့မိမိမှာဆွမ်းလတ်တာပါမရှိလို့ရှိရင်သလုံးငင်းကောင်းနဲ့ယဉ်နီးပြီးတပိတ်ပိုက်ပြီးဆောက်ခါစားတဲ့ဆိုပြအတိတွေကလာဖို့တဲ့ရှိပုံရှိကံရှိလို့ရှိရင်တဲ့ဒါကဓမ္မတွေလူရန်နဲ့ဆွမ်းကိုအတူခံပြီးတော့ဖုံးပေးလို့ရတယ်တဏှာမတိကြီးကညွှန်ကြားတဲ့ဆွမ်းကိုဖုံးပေးလို့ရတယ် မိမိတစ်ပါးလည်းဖြစ်စေနှစ်ပါးသုံးပါးငါးပါးဆယ်ပါးဖြစ်စေပြိမာရကပြုပြီးလူတန်းနဲ့ဆွမ်းဖုံးပြီးလို့ရတယ်။ဈေးတံမဲ့ချပြီးလူတန်းနဲ့ဆွမ်းလာဇံဘက်ကလက်စုပ်ဘက်ကလူတန်းနဲ့ဆွမ်းကိုယ်ပုံနဲ့လူတန်းနဲ့ဆွမ်းချွတ်ပြင်းနဲ့လူတန်းနဲ့ဆွမ်းစရတယ်။အဲ့ဒီဆွမ်းတွေကိုအတူခံပြီးတော့ဖုံးပြီးလို့ရတယ်။ပထမဦးဆုံးတန်ခါတော်များမိဝဲရမယ်ဆွမ်းတကယ်လို့မိမိမှာ မပြည့်စုံလို့ရှိရင်အလုံးငင်းသွားပြီးရင်းနှီးပြီးတော့သတိပတ်ပြီးဆုံးခံစားတယ်နံပါတ်1နံပါတ်2ကသင်္ကန်းသင်္ကန်းဆိုရင်လည်းတကယ်လို့မိမိမှာမပြည့်စုံလို့ရှိရင်တဲ့ပန့်တကူသင်္ကန်းပြီးသင်္ကန်းကိုအောက်ယူဝေးရမယ်ပန့်တကူသင်္ကန်းဆိုတာလူတွေမသုံးဆောင်တော့လို့လမ်းပြီးအမိုက်ပုံသုံးတန်သင်္ကြန် စွန့်ပြစ်ထားလို့ပုံမုံအလင်းလေးကပ်နေတဲ့အဝတ်စုပ်လေးကိုကောက်ယူပြီးတော့ချုပ်ဆက်ဆိုးဝဲရတဲ့သင်္ကန်းကိုလူသင်္ကန်းခေါ်တယ်။လူတွေအလောင်းကောင်ကိုပတ်ပြီးတော့လူတွေအလောင်းကောင်ကိုတုတ်တန်ပြစ်ထား။အဲ့ဒီအလောင်းကောင်ကပတ်ထားတဲ့အဝတ်ကိုခွာယူပြီးတော့ချုပ်ဆက်ဆိုးဝဲရတဲ့သင်္ကန်းဒါကလူသင်္ကန်းခေါ်တယ်။အဲ့ဒီသင်္ကန်းနဲ့ပဲသင်ရန်ရှင်မြတ်တတ်ပြရမယ်။ တိရိကနာဘောတဲ့ရှင်းဖို့ရှင်းခံလျက်သင်္ဟန္တနာဘာကြီးပေါ်များလာရင်လည်းပဲဆိုပြီးတော့မြတ်စွာဘုရားခွင့်ပြုထားတဲ့ခေါမတရားဖြစ်တဲ့ခုံကြီးသင်္ဃဝါကြီးသင်္ဃပူကြီးသင်္ဃလက္ခဏာသင်္ဃပိုက်ဆံလျော်ကြီးသင်္ဃစတဲ့သင်္ဃတွေခုခေတ်တန်ခါတော်ရှင်မြတ်တွေဝုယုံနေတဲ့သင်္ဃများကိုလည်းတရားဓမ္မများကတူတယ်လားမယ်မိမိကိုယ်တိုင်ကလည်းလူရှိပါတယ်ဆိုရင်လူခံပြီးတော့ဝုယုံကျုံးစားအောင်ခွင့်ပြုတယ်ဆိုရင်သင်္ဃ အမိဝဲရမှာနောက်ပြီးတော့စောတင်ကကြောင်းနေစရာမိမိမှာနေစရာမရှိရင်တစ်ပင်အောင်မှနေမြတ်စွာဘုရားကတို့ဘောဟောတော်မူစားကမြတ်စွာဘုရားကိုကြောင်းရင်လို့တူတန်းတဲ့ပုဂ္ဂိုလ်ရှိဘူးတစ်ပင်အောင်မှနေရတခါတရံမှာခြုံခဲမှနေရတခါတရံမှာကောက်ရည်ပုံမှနေရတခါတရံမှာပဂရိဖြစ်နေတဲ့လက်ကူတွေမှနေရ အဲဒီလိုကြောင်းနေလို့လူရန်တဲ့ပုဂ္ဂိုလ်မရှိတဲ့တွေ့ကြမှာမြတ်စွာဘုရားနဲ့တကွာတန်ခါတော်ဆင်းရဲတဲ့လူကြီးရဒါကြောင့်ဒီမှာလည်းနေရာထိုင်နေမရှိပြည့်စုံလို့ရှိရင်တစ်ပင်အောင်မှာပဲနေတကယ်လို့အတိတွေကလာဖို့တဲ့ရှိမှုရှိတဲ့ရှိလို့လူသားမျိုးပုဂ္ဂိုလ်ရှိရင်တစ်ပတ်မှုသောကြောင့်နှစ်ပတ်မှုသောကြောင့်ဒီပတ်မှုသောကြောင့်အထွတ်တက်ကြတဲ့တက်တက်ကြောင့်ဥပိကရုံလို့ခေါ်တဲ့ဥပ္ပဒေကြောင့်နိုင်မှုကြောင့်စတဲ့အဲ့ဒီအကြောင်းများကိုလည်းပဲ လူခံပြီးရေးတဲ့သတင်းသုံးပါမယ်ရသော်ပြကွန်ပျူတာဒါကြောင့်နေရာထိုင်ပြီးကြောင်းနေစေတာစွမ်းသင်္ကန်းကြောင်းနောက်တစ်ခါနံပါတ်၄ကစေပစ္စည်းစေပစ္စည်းကိုလည်းတရားရှင်ကွန်ပျူတာတရားရှင်ခွင့်ပြုတဲ့စေကပါစီလဲဆိုတော့နွားကျင်နေရေးနွားကျင်နေရေးနဲ့စိတ်ထားတဲ့ဇိတုဒီခန္ဓာဒီစေဒီစေကွန်ပျူတာပါ ဒီစင်းနဲ့ပဲမင်းတို့ရမ်းချင်ကြတတ်ဒီနေရာမြင်အတိရေကလာဘိုးရှိဖို့ရှိကံအလျောက်ဆေးလက်လာပါလေပေါ်ပေါ်ကလို့ရှိရင်ပေါ်ပါဆိုရဲဆေးစီဘူးဆိုရဲဆေးပြားရည်ဆိုရဲဆေးတင်းလေးဆိုရဲဆေးပကားဆိုရဲဆေးအဲ့ဒီဆေးလေးမျိုးငါးမျိုးရောဆက်ကျိုးချက်တတ်တဲ့စတုမလူပြင်းစားလူဆိုရဲဆေးတွေအဲ့ဒီဆေးများကိုတရားဓမ္မများကလည်းလူတတ်မယ်မိမိကလည်းအလိုရှိပါလေဆိုရင်အလူခံပြီးတော့ပုံပြီးသုံးစား ဒါမြတ်စွာဘုရားခွင့်ပြုထားတာပစ္စည်း၄ပါးပါလေပါလေပစ္စည်း၄ပါးပါအဲ့ဒီ၄ပါးကိုမှီဝဲပြီးတော့တရားအထောက်အမယ်နံပါတ်1ဒါကြောင့်မို့ဒီမှာသင်္ခါရေကံပฏิပေဝတိဧကံတစ်ခုသောမှီဝဲပင်သောပစ္စည်း၄ပါးပဋိသင်္ခါပဋိသင်္ခါယပညာဖြင့်ဆင်ခြင်ပြီးတော့ပဋိသဝတိမိဝင်ဆင်ခြင်ပြီးတော့မိဝင် ကြောင်းပဲဖြစ်ဖြစ်သင်္ကန်းပဲဖြစ်ဖြစ်စွမ်းပဲဖြစ်ဖြစ်စိတ်ပဲဖြစ်ဖြစ်ပစ္စည်းလေးပါးကိုမြှွေးတဲ့အခါမှာဆင်ခြင်ပြီးတော့မြှွေးဒါမြှွေးရမယ့်တရား၄ပါးထဲမှာဒါနံပါတ်၁နောက်တစ်ခါနံပါတ်2သင်္ခါရေကံအတိဝါပေတိဧကံတခုသောသိခံပင်သောအချမ်းအပူစသည်ကို ပဋိသင်္ခာယပဋိသင်္ခာပဋိသင်္ခာယပညာဖြင့်ဆင်ញင်ပြီးတော့အဓိသေဝတိတိခံရမယ်အဓိဝါပိတိတိခံရမယ်ဘုန်းကြီးတို့ဒီမှာအချမ်းအပူစရဲ့တဘာဝရဲ့ဘေးဒဏ်ဒီဘာရဲ့ဘေးဒဏ်နေလဲဘာဝရဲ့ဘေးဒဏ်အေးတဘာဝရဲ့ဘေးဒဏ်အဲ့လိုတဘာဝရဲ့ဘေးဒဏ်ကြီးကျုံလာလို့ရှိရင်လည်းသိခံရမယ်သို့သောဘုန်းကြီးတို့ဒီမှာယဟန်တော်များ ဟိုတရားအားထုတ်ပြီးဆိုရင်ယဟန်ဖြစ်ပြီးပြီးရင်ဒါမှီဝဲရမယ်လေးပါးကိုဘုန်းကြီးဆုံးတော့ပြောပြစွမ်းရည်သင်္ကန်းရည်ကြောင်းရည်စီးရည်ဒီလေးပါးကတော့မရှိရင်ဖြစ်ကိုမဖြစ်ဘူးစွမ်းဆိုတာကစားစရာသင်္ကန်းဆိုတာကဝတ်စရာကြောင်းဆိုတာကနေနေစရာစီးဆိုတာကျမ်းမာလို့ရည်အဲ့ဒီလေးပါးမရှိဘဲနဲ့တိုးရဲမှာတော့ဒီတရားအထုတ်လို့ရပါမလား မရပါဗျာစံစားပဲနေလို့ရပါမလားမရပါဗျာမရဘူးတပိတတအာဟာရတိတိကတတ္တဝါတိုင်းတတ္တဝါတိုင်းဟာအစာအာဟာရကိုမြည်ပြုပြီးတော့သိရှိကြတာဒါကြောင့်တရားကိုအတုချင်တဲ့ပုဂ္ဂိုလ်များဒီလေးပါးကိုအမိပြုပြီးတော့အတုကြတာဒါကြောင့်မို့ယဟန်ပဲဖြစ်စီလူပုဂ္ဂိုလ်ပဲဖြစ်စီတရားအထုတ်ပြီးအရိယာတို့ရဲ့စံနေအိမ်ထဲမှာနေမယ်ဆိုတဲ့ပုဂ္ဂိုလ်ဟာဒီလေးပါးကို မိဝဲရမလားမမိဝဲရဘူးမိဝဲရပါဗျာအဲ့ဒီလေးပါမိကိုဖြစ်ရအဲ့ဒီလေးပါရှိနေမှပဲသူကနေလို့ရမယ်ဘုရားတွေ့လို့ရနောက်တစ်ခါနံပါတ်2ကတိခံတဲ့နာကိုတိခံရမယ်တဲ့တဘာဝရဲ့လေးပေါ့အေးတယ်အပူတယ်ဘုဘွေးတို့ဒီအမေရိကန်နိုင်ငံမှာဆိုရင်မုဒ္ဒဝဒဌာနကလည်းပဲအမြဲတမ်းကြီးညာပေးနေတာဆိုတော့ဘုန်းကြီးတို့ဒီဟာတက္ကရာမကြီးက ဒီနေ့ပူမယ်ဆိုရင်လည်းဖြူတယ်ပြီးသိနေပြီအဲဒီကနေ့အေးမယ်ဆိုရင်လည်းဖြူပြီးသိနေကြအဲဒီကနေ့မိုးရွာမယ်ဆိုရင်လည်းဖြူပြီးသိနေကြဒီနေ့မုန်တိုင်းလာမယ်ဆိုလည်းဖြူပြီးသိနေကြဒီမှာတော့အင်တန်ကိုမြဲမြဲဆက်ဆက်အားလုံးသိနေကြဒါမှသိနေကြတဲ့အတွက်ကြောင့်မနေ့မနေ့ဘုန်းကြီးတို့ဒီကနေပြီးတော့တရားဖြုတ်ပြီးတော့ဆင်းသွားပြီချမ်းသာပြီ ရတရားထုတ်ပြီးဆင်းသွားတယ်အောက်မှာကုညီလေးမှာဒီနေ့ယာလီဘုရားတရားရဲ့ဖရာဒီနေ့ဒီဘုရားကဘလောက်ပဲရှိမယ်ဖရာဟောတော်ပြောပြတယ်အကြီးကဘလောက်ရှိမယ်ဖရာဒီနေ့ပိုးပူရင်ပိုးပူမယ်ဖရာဘလောက်ရှိတယ်ဖရာဆိုသူပြောလို့ပြဒါကြောင့်ဘုရားတို့ပူရင်လည်းပဲတဘာဝရဲ့အပူဓာတ်ကိုဘာလို့ပါဒီခံဒီခံရမယ်တဘာဝရဲ့အပူဓာတ်ကိုဒီခံပြရတယ် တရားအထုတ်တဲ့ပုဂ္ဂိုလ်ဟာသိခံရင်နိဗ္ဗာန်ရောက်ပြီသိခံရင်ပါလေနိဗ္ဗာန်ရောက်ပါလေနိဗ္ဗာန်ရောက်ပြီဆိုတာတခြားနေရာမှာသိခံရမှာမဟုတ်ဘူးခုတရားအထုတ်နေတဲ့အချိန်မှာသိခံရမှာအဲဒီတော့တဘာဝကပူလို့ပူတယ်ဆိုပြီးတော့ဒီပူတာနဲ့ပဲဟိုပူလိုက်လိုက်တာဒီနေ့တရားကိုအထုတ်လို့မရဘူးဆိုပြီးတော့ဒီတဘာဝနဲ့စကားများရန်ဖြစ်နေလို့ကိုလိုချင်တဲ့တရားရပါမလားမရပါဘူး ဒီပူတဲ့ပူကလည်းပဲတကယ်တမ်းစဉ်းစားကြည့်ဒါတဘာဝကပေါက်ပြန်တာတကယ်ငရဲအပူသာခံရလို့ရှိရင်ငရဲပူကတိတဲ့ပူပြီးတော့မပူဘူးလားပူပါတယ်ဒီပူလာတယ်ဘုရားမြတ်စွာဘုရားလက်ထက်ကလေးအန်တို့တပါသူကမုတ်ဆိုးဘဝနဲ့အဲဒီမှာအားကောင်းကြီးနဲ့တက်ပြပြီးတော့ဇီဝရှာရဲ့ပုဂ္ဂိုလ်ဒီနေ့မှာတို့ကြောင့်လေးမှာသူအားကောင်းရှာရင်းနဲ့ ရေငတ်တော့အဲ့ဒီတော်ကြောင်လေးရှေ့မှာတောက်ရည်ဥစဉ်မှာဝင်ပြီးတော့ရေတောက်မလို့မနေ့စောစောတွေကအဲ့ဒီရဟန်းတော်လေးကတောက်ရည်ဥစဉ်စေကြောပြီးတော့အံသွားနာနာလေးတောက်နေဖို့အတွက်ရေတောက်ရည်ကိုနှလုံးရည်ဖြည့်တာလေအဲ့ဒီမှာရည်ဖြည့်တာဒီမုဆိုးကလာတဲ့ခါကျတော့ဒီတောက်မယ်ဆိုပြီးတော့အဲ့ဒီမှာရေဟိုးဖွင့်ပြီးတော့ဟိုရေမှုန့်နဲ့ခတ်ခတ်နေတဲ့ခါရေစဲမှရှိတယ် ဒီဟိုးလည်းမရှိလို့ဟိုးပဲအိုးခတ်ကြတော့လည်းစိတ်မရှိအဲ့ဒီမှာဒီမုတ်ဆိုးကဟောဒီဟန်တန်တာတို့လည်းပြင်းလိုက်တာသူများလူလာတန်တာလေးစားပြီးတော့ဒီတိုင်းနေတာလို့တောက်ရီကိုလေးတောင်ဖြစ်ပေါ်မရသူကပြောလိုက်တာအဲ့ဒါကိုအတွင်းကကျောင်းထဲမှာရှိတယ်ညတော်လေးကဆရာတော်ဒီမဲ့ထွက်လာကြည့်လိုက်တဲ့အခါကျတော့ဩဒီပုဂ္ဂိုလ်အကုသို့ကြီးလိုက်တာမသိခင်က ငရေကြနေငရေခံစားနေရသူ့ရဲ့ခန္ဓာကိုယ်ရဲ့အပူဓာတ်တွေဟာရေတောင်မဖြစ်သွားနေခါချောက်လာဒါအပူတွေဘလောက်ကြီးတယ်ဆိုတာဒီပုဂ္ဂိုလ်ရဲ့အပူတွေကြီးလုံးလို့အဲဒီမှာမတည်သေးဘူးဒီပုဂ္ဂိုလ်ဟာတခါပူလောင်ပြီအဲ့ဒါနဲ့တခါရေတောက်ချင်လို့လားဟာရှင်မရရေတောက်ချင်လို့ရှင်မရတောက်ရေလို့ရေမှမရှိပဲလာလာတခါရေတောက်ချင်လားဆိုပြီးတော့ အဲ့ဒီမှာရဟန်းတော်လေးကသူကိုယ်တိုင်အဲ့ဒီမှာပုံတွေယူပြီးတော့ရေကပ်ခတ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ရဲ့ပါဇာတဲ့ကိုရေလေးလောင်းထည့်နှလုံးစလုံးရေဦးနှလုံးစလုံးကိုရေဦးနှလုံးကိုအဲ့ဒီမှာတကားတကားအကုသိုလ်တွေသိကြည့်လိုက်တာဘလောက်ပူတော်နေလဲဆိုရင်ဒီမှာဒီရေလေးတောင်ကုန်ခန့်ချက်ကုန်တယ်ဆိုတော့သိချောက်သွားအဲ့ဒီမှာသိချောက်သွားတဲ့အခါကျတော့သူရဟန်းပြုချင်ပါလေဆိုကြရဟန်းပြုတာပေါ့ ရဟန်းပြုတာကိုဆိုပြီးရဟန်းပြုပြီးပြီးတော့ရဟန်းပြုပြီးပြန်တော့လည်းတန်တရာဝတ္တဒုက္ခတို့တန်တရာဝဆင်းရဲကလွတ်မြောက်တဲ့ဒီဝိပဿနာကျင့်ကိုကြည်ကြံအားထုတ်ပါမယ်ယဟန်ဆိုတာတရားကိုကယဟန်တရားလို့ပြောတာဘာတရားလို့ပြောလဲယဟန်တရားလေးပြောနေတာခုခက်နေတာအားထုတ်နေတာလူတွေအားထုတ်နေယဟန်တရားလို့ယဟန်နေအားမထုတ်ပဲလူတွေအားထုတ်နေတာများအဲ့တော့ယဟန်တရား အဲတော့အားထုတ်ရမယ်အားထုတ်ရမယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်အားထုတ်တယ်ဒီကယဟန်တော်လေးညွှန်ပြနေတဲ့အတုပုံအတုနည်းသင်ကြားပေးတဲ့သူအားထုတ်တယ်အကုသိုလ်ကြီးများလုံးအားကြည့်တော့သူစိတ်တွေတည်ငြိမ်အောင်ထိန်းလို့ရသလားမရပါဘူးဗျာအကုသိုလ်များရင်စိတ်ကိုထိန်းရတာတွေ့ရတာခင်ရတာအကုသိုလ်ကြီးများအခုဒီမှာစိတ်ကိုထိန်းလို့မရဘူး ဘယ်လိုမှထိန်းလို့မရတော့စိတ်တွေကလည်းထွက်တော့ခန္ဓာကိုယ်ကြီးကလည်းပဲဒီလိုကြာကြာထိုင်ပြီးတော့မနေဘူးလို့ဝေဒနာတွေကရောမတက်ဘူးလားတက်ပါဘူးအဲဒီမှာစိတ်တွေကလည်းထွက်ဝေဒနာတွေကလည်းတက်ဆိုတော့ဘယ်လိုမှကိုမနေနိုင်တော့ပြင်မစိတ်ရောကိုယ်ရောပြင်မပြင်မရဲ့ခန္ဓာလာကြတော့ရှင်ပြာတပည့်တော်မနေနိုင်တော့ရှင်ပြာကြောင့်မနေနိုင်တော့တပည့်တော်လူထွက်တော့မင်းအေးအေးထွက်တာပေါ့ထွက်တာပေါ့ အဲ့ဒီမှာကျောင်းရဲ့ပါဝင်ခြင်းမှာခုထားတယ်နဘဲသားတွေနဲ့တူပါတယ်ပြီးကျက်စုသားကျက်စုတွေနဲ့အဲ့ဒီခုထားတဲ့အဲ့ဒီပင်တွေကိုဒီရန်တော်လေးကကဲကဲဥစဉ်ကြီးလူမထွက်ခင်အဲ့ဒီပင်တွေကိုမီးရှို့ထားလိုက်စမ်းဒီကစောကကြွလာလို့မယ်စောကကြွလာအဲ့ဒီကျက်စုပင်တွေကိုမီးရှို့ခိုင်းတာလွယ်ပင်တွေကို မီးရှို့ခိုင်းတော့ဘုရားမီးရှို့လို့မရဘူးမီးမစွဲဘူးပြည့်နေတယ်အဲ့ဒါမီးရှို့လို့မရမီးမစွဲတော့တခါလေဒါပြီးစိတ်ညစ်အဲ့ဒီမှာဘုရားယဟန်တော်လေးကဆုံးကပြန်လာဒါယဟန်တော်လေးဆိုပေမဲ့လို့လည်းယဟန်တာပုဂ္ဂိုလ်ကြီးအဲ့ဒီမှာဆုံးကပြန်လာပြီးတော့ဦးဇင်းကြီးမီးလေးရှို့တယ်အရှင်ဘုရားအရှင်ဘုရားပြင်းရအစိုးရလို့ရှို့လို့ရမလဲရှို့လို့မရဘူးဗျာဆိုတော့တိတ်ခိတ်ခိတ်တာမီး ဆိုပြီးတော့မင်းညာလေးယူခဲ့မင်းညာကလေးယူခဲ့ဆိုပြီးတော့အဲ့ဒီမှာမင်းညာကလေးမိခဲ့ကိုမင်းညာကလေးကဖရာမင်းညာကလေးယူခဲ့ဆိုပြီးအဲ့ဒါလေးယူပြီးတော့သူ့ရှေ့နေမယ်မင်းညာကလေးအောက်ကိုဆက်ရတဲ့မြေကြီးကကွဲသွားအဲ့ဒီမှာအောက်ကမဲဟိုကဒီခါမိခဲ့လေးကိုမင်းညာကလေးကကပ်ပြီးလာအဲ့ဒါလေးနဲ့ယူရဲပြီးတော့သောသောကသူတမန်နယ်လုံးရှို့လို့မလောင်နဲ့ အဲ့ဒီအဆူဖြစ်တဲ့နမယနာလေးဆိုလိုတာဖြစ်စုသားလေးအဲ့ဒီခင်းပုံပေါ်ကိုဒီမိခင်လေးဖြစ်ချတယ်ရှဲဆိုအကုန်လုံးပြဖြစ်သွားငရဲအပူဟာဒီလောက်ပူတယ်ဆိုတော့တိသွားတာလေအဲ့ဒီမှာကိုလုံးကြောက်သွားအဲ့ကြတော့မျက်စိနဲ့မျက်မြင်တွေ့ရတယ်လေပူကြောက်သွားပြီအဲ့ဒီမှာမထွက်တော့ပဲလေအဲ့ဒီကျမှတရားကြီးပြင်းပြင်းထန်ထန်အထုတ်တယ်အဲ့ဒီပြင်းပြင်းထန်ထန်အထုတ်တဲ့ကံမှာဘလောက်ထိအောင်မြန်သူကြိုးစားလဲဆိုရင် ဒီစိတ်တွေအတွက်ဝေဒနာတွေကတက်တဲ့အခါကျထိနမိတ်တွေဝင်လာဖို့လေထိနမိတ်တွေဝင်အင်းကအဲ့ဒီမှာဘာလို့လဲဆိုတော့တောင်းရီဦးစဉ်အောင်မှာခံထားတဲ့ကယုခွေကောင်းရွေးကယုခွေဘာကယုခွေနော်အာယုကယုခွေအဲ့တော့ရေတောင်းရီကောမှာခံထားတဲ့ကောင်းရွေးကိုကယုခွေဆိုရေဘာဖြစ်နေမလဲဆိုးပြီးရေအဲ့ဒီဟာကြီးကိုတခါလေခေါင်းကလေဘင်းစွတ်ပြီးတော့တခါလေရေထိုင်ပြီးတော့တရားတွေအထုတ်တာ အဲ့လောက်ထိတော့ပြင်းပြင်းထန်ထန်ဖြစ်တယ်။ဘာကြောင့်လဲ။ကြောက်လို့မရေကိုကြောက်လို့အဲ့ဒီမှာပြင်းပြင်းထန်ထန်အားထုတ်တာအခုဘုန်းကြီးတို့ယောဂီများလေဘုန်းကြီးကိုလိုက်ရတယ်မပြနိုင်ဆိုတော့တို့တို့ခက်။အဲ့ဒီလောက်ကပြနေရင်ကတော့မထာရန်တောင်ဓမ္မယုံနဲ့မစင်းတော့ကြိုးစားကြမယ်လို့ထင်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဝိပဿနာတရားအားထုတ်တဲ့ကာလမှာဖြစ်ပေါ်လာတဲ့ သဘာဝရဲ့ဖောက်ပြန်မှုကြောင့်ပူရဲ့အပူလေးကိုလည်းပဲမလိုပါဘူးယထာတိကံနဲ့အေးတဲ့အခါကျတော့လည်းပဲအင်းလုံးလို့ဆိုပြီးတော့အဲ့ဒီအေးနဲ့စိတ်ထဲမှာရံဖြစ်မနေနဲ့အဲ့ဒီအေးကိုလည်းပဲဒီလိုပဲသိခံရမယ်ဒါလေးကသိခံသွားရမှာပဲအေးဓာတ်ကိုလည်းသိခံသွားရမယ်အပူဓာတ်ကိုလည်းသိခံသွားရမယ်ဒါရင်လားဆိုတော့ကိုယ်အလိုမရှိတဲ့အတန်လေး ပါလေပဲဒီကိုအလိုမရှိတဲ့အတန်ကြီးအလိုရှိတဲ့အတန်ကြတော့နားပေါ်မှာလက်ချလေးနဲ့ချပြီးတော့နေတာလေအလိုရှိတယ်အလိုမရှိတဲ့အတန်ကြကြားပြီဆိုရင်စိတ်ထဲမှာဒေါသတွေဖြစ်တယ်ဘုရားအထုတ်နေတဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲဒေါသတွေဖြစ်တယ်အပြင်မှာကိုတိခံစိတ်တွေနဲ့ရှိခဲ့ပြီလေတရားအထုတ်တဲ့အချိန်ကျတော့ဘယ်လိုစိတ်တူတယ်မှမသိဘူးယောဂီပုဂ္ဂိုလ် ဒီလိုသိမခံတမ်းမှမသိဖြစ်တဲ့အတန်လေးနည်းနည်းကြားရင်ကိုပဲစိတ်ကတိုးလာ။ဘာကြောင့်တိုးလာလဲဆိုတော့ကိုကအထူးဝရိယဆိုင်ပြီးတော့တမားလေးထူထောင်နေလို့ကိုကဝရိယဆိုင်ပြီးကြိုးစားနေ။အဲလိုကြိုးစားနေတဲ့အချိန်မှာဘေးကအတန်ပလန်ကြီးကြားလာပြီဆိုရင်အဲဒီစိတ်ထဲမှာကာယ technique တွေလည်းဖြစ်ဖြစ်သွား။အဲဒါလေးကိုလည်းကိုယ်ဘလို့မရှိတဲ့တဲ့အတန်ကြီးကြားလာရင်လည်း အဲ့ဒီကြားတဲ့အတန်တွေကိုမလိုရမှာလေဒီတိခံသွားရတယ်ကိုရောယောဂီညာဒါရင်လားကိုယ်နဲ့အတူနေပုဂ္ဂိုလ်ကြီးအတူနေပုဂ္ဂိုလ်ကြီးဆိုတော့သူတရားအထုကြတဲ့ခက္ကလမှာတမိပေါ့မွေးဖွားလာတဲ့ပုဂ္ဂိုလ်ကြီးမဟုတ်ဘူးလေအဲ့ဒီမှာတစင်းငယ်ကြီးတွေသူနေရာနဲ့သူလာကြတာဆိုတော့အဲ့ဒီလာကြတဲ့အခါမှာအကုန်လုံးရဲ့အမှုအကျင့်တွေဟာ တရားနဲ့တရားတူပါမလားတူပါဗျာစိတ်နေစိတ်ထားရောတူပါမလားတူပါဗျာအနေထိုင်ရောတူပါမလားတူပါဗျာအပြောအဆိုရောတူပါမလားတူပါဗျာမတူကြဘူးအဲ့လိုမတူကြရဲ့ခါကလာဟာဒီပုဂ္ဂိုလ်ကဒီလိုနေတာဒီပုဂ္ဂိုလ်ကဒီလိုပြောတာမဒီပုဂ္ဂိုလ်ကဘယ်လိုလဲဆိုတာတွေကိုဘာမှဒါတွေကိုအာရုံပြုနေတာအဲ့ဒီလိုပုဂ္ဂိုလ်တွေရှိနေအကုန်လုံးကောင်းဆုံးနေရရင်လည်းဩ ဒီပုဂ္ဂိုလ်ကအတန်းချေချေပြောပြလို့လေငါ့ကိုပါဠိဖြစ်နေတယ်။ဘာဖြစ်နေတာလဲ။ပါဠိဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒါကိုသိခံတာ။ငါ့ကိုငါတရားစမ်းနေတာ။သိခံနိုင်လားမခံနိုင်လားငါ့ကိုတရားစမ်းနေပြီ။အဲစူးစူးညံ့ညံ့လုပ်တဲ့သို့မဟုတ်ရှင်လားရှင်ရင်းကြမ်းကြမ်းနဲ့ကြမ်းဒီကိုနင်းသွားတယ်ဆိုရင်လည်းဟောငါ့ကိုတရားစမ်းနေပါလား။ငါ့ကိုပါဠိဖြစ်နေပြီးနေတာလေဆိုသိခံ အဲ့ဒီလိုကိုဘုန်းကြီးတို့ဒီမှာတဘာဝမတူကြတဲ့ပုံကိုယ်တွေချင်းချင်းတူတူကနေတဲ့ခံမှာလည်းပဲအဲ့ဒီလိုအတူနေပုံကိုယ်တွေပုံမှာရောတိမခံရဘူးလားတိခံပါပါဘုရားလေးတရားအထုတဲ့ပုံကိုယ်အတိခံမှမေးပါရောက်တယ်တိခံသွားတာအရာရာကိုတိခံသွားတာဒါရင်လားဆိုတော့မိမိရဲ့ခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဒုက္ခဝေဒနာတွေမလာဘူးလားမလာပါဘူး။အဲဒီဝေဒနာတွေကိုရောက်လာလို့ရမှာလေ။ဖြစ်ပါပါဘုရား။ သိမခံနိုင်လို့ခဏခဏရွှေ့မယ်ခဏခဏပြောင်းမယ်ခဏခဏပြင်မယ်ပြင်လို့လည်းရပါဘာမှစာချုပ်ထားတာကိုတဏှာကြီးမလို့ရှာခံရမယ်လို့စာချုပ်မရှိဘူးပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်သို့တော့အဲ့လိုခဏခဏရွှေ့ခဏခဏပြင်ခဏခဏပြောင်းနေတမာရီရောဖြစ်ပါဦးလားဖြစ်ပါဘူးဖြစ်တော့ဒါကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာတွေကိုသိခံပြီးတော့ရှုရမယ် ဝေဒနာပေါ်မှာသိခံပြီးရှုရအဲ့ဒီရှုတဲ့အခါမှာလည်းဝေဒနာကိုပျောက်ချင်တဲ့လောဘဦးစီးပြီးတော့မရှုရသိခံမှုနဲ့ပဲဝေဒနာရဲ့သဘောလေးကိုသိအောင်ရှုမယ်ဘာကိုသိအောင်ရှုမှာလဲဝေဒနာရဲ့သဘောကိုသိအောင်ရှုဝေဒနာရဲ့သဘောလေးကိုပဲယောဂီပုဂ္ဂိုလ်ကသိခံပြီးတော့ရှုသွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာစပ်ပြီးမှာဝေဒနာကိုဣရိယာပုဂ္ဂကွယ်သည် ဝေဒနာကိုပါကွယ်တာဣရိယာပုပါဝေဒနာရဲ့သဘောသဘာဝကိုမသိဘူးဆိုတာဣရိယာပုကိုခဏခဏပြောင်းနေလို့မသိတာဝေဒနာရဲ့ဝေဒနာရဲ့သဘောကိုသိရင်မပြောင်းဘူးမပြောင်းဘူးသိခံပြီးတော့ရှိတယ် ရှုတဲ့အခါမှာဝေဒနာတိုးလာရင်တိုးမှမသိဘူးလားသိပါတယ်ဗျာအဲရော့သွားရင်ရော့သွားမှမသိဘူးလားသိပါတယ်ဗျာဒီဝေဒနာကဒီနေရာကနေပြီးတော့ဟောပေါင်းနေရာလေးကနေဒူးနေရာရွှေ့သွားပြီဆိုရင်ရွှေ့သွားမှမသိဘူးလားသိပါတယ်ဗျာနောက်ဆုံးဒီဝေဒနာကိုရှုနေရင်ကမရှိတော့ဘူးဆိုရင်ဟောမရှိတော့လားမသိဘူးလားသိပါတယ်ဗျာအဲ့ဒီသိမှုဟာပညာပဲသိမှုပါပါလေပညာပါပညာပဲအဲ့လိုဝိပဿနာရဲ့တရားကိုကသိမှုလေသိမှုဟာပညာအဲ့လိုသိအောင်ရှုခိုင်းတာ ဒါကြောင့်ကိုဝေဒနာကိုယောဂီပုဂ္ဂိုလ်ကရှုတဲ့အခါမှာသိခံပြီးတော့ရှုပါသိခံပြီးတော့ရှုပါသိခံရင်နိဗ္ဗာန်ရောက်တယ်ဆိုတာတခြားနေရာမှာမဟုတ်ပါဘူးအခုတရားအထုတ်ရမှာသိခံပြီးတော့ရှုတော့ဒီဝေဒနာလေးကိုကိုယ်ကမရှုဘဲမပြောင်းဘဲသိခံပြီးတော့ရှုတော့ရှုတိုင်းရှုတိုင်းတမာရီမရဘူးလားရပါပါရှုမှတ်တဲ့အာယုံပေါ်မှာသွားသွားပြီးတော့ကတ်တည်တဲ့ခဏိကတမာရီလေးရ ခဏချင်းတစ်ခဏချင်းတစ်ခဏချင်းတစ်ခဏချင်းတမာရီလေးရရရှုမှတ်ခြင်းတိုင်းရှုမှတ်ခြင်းတိုင်းမှာတစ်ခက်ကတည်သွားတဲ့တမာရီလေးအဲ့ဒီတမာရီလေးအားကောင်းလာတဲ့အခါကျတော့အဲ့ဒီဝေဒနာရဲ့သဘောအမှန်ကိုရောမသိဘူးလားသိပါတယ်ပူရင်ပူသဘောလေးပဲသိတယ်နာရင်နာသဘောလေးပဲသိတယ်အဲ့ဒီမှာပူနေတာတင်မာကပူလားခါကပူလားမဟုတ်တော့တင်မာခါဆိုတာလုံးဝမရှိတော့ဘဲနဲ့ပူသဘောတက်တယ် ဘာသဘောတက်တယ်လဲဘုသဘောတက်တယ်အဲ့ဒီဘုသဘောတက်တယ်ကလေးပြီးလာအဲ့ဒီဘုံဘုသဘောလေးကိုရှုနေထက်ကထက်ကတက်ကတက်ကရှုတဲ့အခါကျတော့အဲ့ဒီပုံမူလေးကပုံလာလိုက်ရှူလိုက်ပြက်သွားလိုက်ပုံလာလိုက်ရှူလိုက်ပြက်သွားလိုက်နဲ့ပူရာလေးကလည်းတပူပြီးမှတပူတပူပြီးမှတပူဟောရှုစိတ်ကလေးကလည်းတစိတ်ပြီးမှတစိတ်တစိတ်ပြီးမှတစိတ်နဲ့ အဲ့ဒီမှာနှစ်ခုဟာအတွဲလိုက်အတွဲလိုက်ဘူရာလေးပေါ်လိုက်မှန်လိုက်ပြက်သွားလိုက်ဘူရာလေးပေါ်လိုက်မှန်လိုက်ပြက်သွားလိုက်ဘူရာလေးပေါ်လိုက်မှန်လိုက်ပြက်သွားလိုက်နဲ့ငြင်းတာတွေ့လားမငြင်းတာတွေ့လားငြင်းတာတွေ့တာပါဗျာအဲ့ဒီမှာဉာဏ်ပူတဲ့ဝေဒနာကိုရှုရင်းနဲ့ဉာဏ်မပေါ်ဘူးလားပေါ်ပါဗျာဉာဏ်ပေါ်တာအဲ့ဒီမှာဆက်ရှုသွားတော့ယောဂီပုဂ္ဂိုလ်များဆက်ရှုသွားလို့ရှိရင်အဲ့ဒီမှာဖြစ်မှုပြမှုမထင်ရှားဘဲနဲ့အပြည့်သဘောတွေထင်ရှားတယ်အဲ့ဒီကနေပြီးတော့ဒါကြီးကိုကြောက်ဖွယ်ခြင်းလာမယ်အဲ့ဒီကနေပြီးညီးငွေ့လာမယ်အဲ့ဒီကနေလွတ်ခြင်းလာမယ် အဲဒီကနေဆက်လက်ရှုသွားဟောတော့ဝိပဿနာဉာဏ်အားတွေစင့်စင့်ရင့်ကျက်ပြည့်စုံတဲ့အခါကျတော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြည့်စည်သွားတဲ့အငြိမ်းချမ်းနိဗ္ဗာန်ဒီဝရဏရှုရင်းတွေရောကိုယ်တိုင်မတွေ့နိုင်ဘူးလားတွေ့နိုင်ပါလေဗျာဒီဒါကြောင့်ဘုန်းကြီးတို့ယောဂီများသိခံတဲ့နာကိုဘာလို့ရမှာလဲသိခံပါဗျာဒီသိခံရမယ်ဆိုတာကုတရားရှုမှတ်နေတဲ့အချိန်မှာ အလုံးကိုသိခံရမယ်ဟုတ်တယ်မလားမှန်ပါပါအေးအေးပူကိုလည်းပဲသိခံရမယ်ပူမှုအေးမှုကိုလည်းပဲသိခံရမယ်နောက်ပြီးတော့အတန်ဒီအလိုမရှိအပ်တဲ့အတန်ဒီကိုလည်းသိခံရမယ်အတူနေပုံကိုယ်တွေကိုလည်းသိခံရမယ်နောက်ဆုံးမိမိခန္ဓာကိုယ်ကပေါက်ပြန်ပြီးတော့ဖြစ်ပေါ်တဲ့ဝေဒနာကိုလည်းဘာလို့ရမှာလဲသိခံရမှာပဲသိခံရမယ်ဒါနံပါတ်1ဒါမှီဝေရမယ်တရားတစ်ပါးနဲ့အရိယဝတ္တ ၄ပါးကခုနှစ်ပါးပြီးပါဟုတ်တယ်မလားအဲနောက်တစ်ခါနာမသုံးသင်္ခါယေကံပြိဝစေတိသင်္ခါယေကံပြိဝစေတိဤကံတစ်ခုတော်တဲ့ရှောင်းကျင်တင်သောဆင်ခြံမြင်ခြံစသည်ကိုပฏิသင်္ခါပฏิသင်္ခါယပညာဖြင့်ဆင်ခြင်ပြီးတော့ပြိဝစေတိရှောင်းကျင်ရမယ်ရှောင်းကျင်တဲ့ရှောင်းကျင်တဲ့မိမိကိုအန္တရာယ်ဖြစ်စေနိုင်တဲ့အရာဟူသမျှကို မလုပ်ရမှာလေရှောင်ခြင်းလို့တကယ်လို့ရှိကစင်ကြံကြီးလာနေမြင်းရန်ကြီးလာနေဟောငါတရားအထုံနေတာဘယ်သူကရှောင်ဖောက်တော့မှရဲ့တွားမလုံးနဲ့နင်းတော့ပဲဒီမှာဒုက္ခရောက်ပါမယ်ဒါကြောင့်မို့ဒီမြတ်စွာဘုရားကတကယ်ကိုလေမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသူ့သားသမီးလေးကိုအန္တရာယ်ဖြစ်မှဆိုလို့သင်ပေးတယ်လို့ပဲဒုတိယအထုတဲ့ပုဂ္ဂိုလ်ကြီးကိုယ့်ကိုယ်ကိုအထင်ကြီးပြီးတော့ စမ်းသပ်နေမှဆိုလို့ဟုတ်တယ်မဟုတ်လားထင်ကြည့်ပြီးတော့ခုခုကိုနာတော့တရားကြီးအထုံးနေတာပဲဒီကောင်ကြီးကရှောင်သွားလိမ့်မယ်ဆိုပြီးတော့သွားပြီးလုံးလိုက်လို့ရှိရင်ဒုက္ခရောက်ပြီဒါရမို့စင်ကြံငြင်းချမ်းနဲ့တွေ့ရင်လည်းပဲမလုပ်ရပါနဲ့ရှောင်ရမယ်ဟောဘုန်းကြီးတို့ဒီမှာဒီအမေရိကန်နိုင်ငံကတော့စီးနေကမ်းနေဆိုတော့ဒီရင်းတွေဘာတွေကလည်းစီးကမ်းကြတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ခဏခဏပဲကားတွေကဒီစီးရင်ဖြစ်နေတာ အဲ့ဒါဆိုတော့အဲ့လိုအကျဉ်းဉာဏ်မောင်းတဲ့ယဉ်ကျေးမှုကိုလည်းပဲပါလို့ရမှာလားရှောင်ရမယ်မရှောင်လို့ကိုကြီးယောဂီများအမှန်တည်းနဲ့လမ်းပေါ်ကဖြတ်သွားတာရက်ပြီးတော့ပြေးခြင်းလို့လားဒီခါလေးမရတော့တာရက်ပြီးတော့ပြေးခြင်းလို့လားလို့နေခံရမယ်ဒါကြောင့်မို့ဒီယဉ်ကျေးမှုကိုလည်းပဲပါလို့ရမှာလဲရှောင်ရမယ်နောက်ပြီးတော့ကျင်းနေချမ်းနေ ရှူရင်6တယ်ဒီလိုနေရာတွေကိုလည်းပဲရှောင်ရမယ်မရှောင်ဘဲနဲ့သွားရင်ဒီကျင်းတွေကျင်းတွေရှူတွေမြောင်တွေကြားတွေကြာသွားရင်အန္တရာယ်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဖြစ်နိုင်တယ်ဒါမို့ဒါတွေလည်းရှောင်ရမယ်ရှေ့မှာစူးတွေရှိနေတယ်အဲ့ဒီစူးပဲတွေရှိနေတဲ့အဲမှာလည်းငါတရားတွေအားထုတ်နေတာပဲ စုရဟတာစုမှာမဟုတ်ပါဘူးဆိုပြီးသွားမနေနဲ့မလုပ်ပါနဲ့ရှောင်ရမယ်ဘုန်းကြီးတို့ယောဂီများဒါကမြတ်စွာဘုရားရှိခိုးလို့မြတ်ကြီးကဒီမှာကိုယ်အန္တရာယ်ဖြစ်စေနိုင်တဲ့အန္တရာယ်ပြုစေဖြစ်စေနိုင်တဲ့အဲ့ဒီစင်ကြံမြင်ကြံစတဲ့ဒီလိုဟာတွေလည်းပဲရှောင်ပါတဲ့အထူးအားဖြင့်ဟောအထူးသဖြင့်မြတ်စွာဘုရားမှားတာပါပုံလေးဆိုရင်ဘုန်းကြီးတို့ယဟန်တော်များမှာဝိသဘာကအာယုံ ဘာအာယုံလဲဝိသမတာအေးဝိသမတာအာယုံတွေနဲ့လည်းမနည်းစားအောင်မလုပ်ပါနဲ့ကြောင်ရမီတရားတော်တွေတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲအမျိုးသားအမျိုးသမီးအားလုံးအမျိုးသားကလည်းအမျိုးသမီးဆိုတဲ့ဝိသဘာကအာယုံကိုဘာလို့ရမှာလဲရှားပါဘူးအမျိုးသမီးကလည်းအမျိုးသားဆိုတဲ့ဝိသဘာကအာယုံကိုဘာလို့ရမှာရှားပါဘူးမရှောင်ရင်ဒုက္ခတွေတွေ့တတ်တယ်ဟုတ်တယ်မလား ဒီဒါကြောင့်မို့ဒီမှာတရားအားထုတ်တဲ့ခါကလာအဲ့ဒီဟာတွေနဲ့အားလို့ရှောင်လာတဲ့နံပါတ်3ဒါလည်းပဲအရိယဝါဒအရိယလိုဆိုင်တဲ့နေမဲ့ပုဂ္ဂိုလ်မိဝဲရမယ်တရားတစ်ပါးနဲ့နောက်တစ်ခါဘုန်းကြီးတို့ယောဂီများနံပါတ်4အဲ့ဒီနံပါတ်4ကသင်္ခါယေကဝိနောတိတိဧကံတခုသောတဲ့ပယ်ဖြောက်တင်သောကာမဝိတ္တစသည်ကို ပฏิသင်္ခာပฏิသင်္ခာယပညာဖြင့်စင်ကြင်ပြီးတော့ဝိနောဒိဋ္ဌိပဲဖြောက်ပါဝိနောဒိဋ္ဌိပဲဖြောက်ပါမိမိတို့တရားရှုမှတ်နေတဲ့ပုဂ္ဂိုလ်အရိယာတို့ရဲ့စာရင်ထဲမှာနေမဲ့ပုဂ္ဂိုလ်ပေါ့အရိယာတို့ရဲ့စာရင်ထဲမှာနေမဲ့ပုဂ္ဂိုလ်ဟာအဲ့ဒီကာမဂုဏ်နဲ့ဆက်တဲ့ဉာဏ်စီစိတ်ကူးရဲ့ကာမဝိတ္တတိလက်ခံရမှာလားပြန်မှာတရားမှာပါဗျာတရားအားထုတ်ရင်းနေတယ် အတရားတွေကောင်းတဲ့တကယ်ကိုအမြင့်မြတ်ဆုံးဖြစ်တဲ့တရားဝိပဿနာတရားဆိုတာဘုရားဒီမှာမြတ်ညာပူညာနိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တဲ့တရားဖြစ်တဲ့အတွက်ဒီတရားအမြင့်အမြတ်ဆုံးတရားပါကုသိုလ်လုပ်ငန်းနဲ့ပါလေပဲဒီကုသိုလ်ဟာအမြင့်မြတ်ဆုံးကုသိုလ်ပါအဲလိုအမြင့်မြတ်ဆုံးကုသိုလ်အမြင့်မြတ်ဆုံးဖြစ်တဲ့တရားတွေကိုဟာချစ်ချင်အားထုတ်နေပြီမြတ် အဲ့လိုအထုတ်ရင်းလေဒီလိုကာမဝိတ္တဒီလိုဝိတ္တတွေဝင်လာရင်ဒီကြံစီစိတ်ကူးမှုတွေဝင်လာရင်လည်းအဲ့ဒါကိုယောဂီပုဂ္ဂိုလ်များကလက်ခံမထားမဲနဲ့ဟောဒီတတိဥစည်းတဲ့စိတ်ကလေးနဲ့ဘာလို့ရမှာလဲရှုမှတ်ပြီးတော့ပယ်ရမယ်ဒါလိုပယ်ပြရလက်ခံမထားတာဒီစိတ်ကူးတွေဝင်လာရင်ဝင်လာတယ်အဲ့ဒီစိတ်ကူးတွေဆိုတာကဘုန်းကြီးတို့ဒီမှာသာကာမကို သမီးကာမဂုဏ်ပစ္စည်းကာမဂုဏ်ဒါတွေအများကြီးပဲလေအဲ့လိုအင်္ဂမိသားစုတွေကိုကိုကသတိတရားဖြစ်နေပြီဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ကရှေ့ကိုတမာတိထူတော်လို့ရသေးလားမရဘူးရှုမှတ်မှုတွေလွတ်နေပြီအဲ့ဒီစိတ်ကူးတွေဝင်နေပြီကမ္မစန္ဒနိဂုရဏဆိုတာဒါတွေပဲလေတရားမို့ဘုန်းကြီးတို့မစိတာတန်ရိပ်တာမှာနေတော့က ယဟန်ယောဂီနဲ့မြို့သားယောဂီတရားစစ်ပေးတယ်ဆရာတော်ကြီးဟန်မင်းကြီးဆရာတော်ကြီးတဲ့အဲဒီဆရာတော်ကြီးအတရားဟောပြောအင်မတန်ကောင်းတဲ့ဆရာတော်ကြီးအဲဒီမှာသူကသူ့တရားစစ်စစ်ပေးတဲ့ဒီယဟန်တော်ကြီးအဲဒီမြို့သားယောဂီကိုအဲအင်္ဂါပုဂ္ဂိုလ်ကြီးဒိဋ္ဌာကိုခဏခဏမလာစေနဲ့ဒီကသုဒီခဏခဏမလာစေနဲ့တရားနှောက်ရှက်ဖြစ်တယ်မလာစေနဲ့ဟုတ်ပါတယ် အဲ့လိုလာလို့ဆရာတော်ကြီးကဒီလိုတွန်းရင်းလာရင်းနဲ့ဒီမှာယောဂီယောဂီစီမှာလာတွေ့တဲ့ပုဂ္ဂိုလ်ရှိပြီဆိုရင်ဟောကြည်စမ်းပါဦးနိဝရဏတွေဝင်ကုန်ပြီနိဝရဏတွေဝင်ကုန်ပြီဆိုတော့ဒီခါလေးပြောရတာလေသူကအဲ့တော့ဒီအာယုန်တွေဝင်နေတယ်များတော့ကျင်စိတ္တရေမူတမာတိထူတော်လို့လွယ်ပါမလားလွယ်ပါဘူးမလွယ်ဒါကြောင့်မို့အဲ့ဒီကာမဂုဏ်နဲ့စက်တဲ့ဉာဏ်စီစိတ်ကူးမှုဆိုရင်အဲ့ဒီဝိတ္တတွေဝင်လာရင်လည်းအဲ့ဒီဝိတ္တကို တတိဥသိရဲ့စိတ်လေးနဲ့ရှုမှတ်ပြီးတော့ပင်လိုက်ပါနောက်တစ်ခါသူတစ်ပါးကိုတည်ကြည်ပစ္စည်းစီလို့ပစ္စည်းစီဖို့အတွက်ဉာဏ်စီစိတ်ကူးတယ်ဗျာပါဒဝိတ္တေဘာဝိတ္တေလဲဗျာပါဒဝိတ္တေအဲ့ဒီဗျာပါဒဝိတ္တေဝင်လာပြီဆိုရင်လည်းဒီဝိတ္တေကကောင်းသလားမကောင်းဘူးလားမကောင်းပါဘူးသူတော်ဟာတွေကိုတည်ကြည်ပစ္စည်းစီလို့တဲ့စိတ်တွေဖြစ်နေတယ် အဲ့လိုစိတ်ဓာတ်တွေဖြစ်နေပြီဆိုရင်ကျင့်တော်မူကောင်းတဲ့စိတ်ဓာတ်ကြီးကိုလက်ခံထားရမှာလားပယ်ရမှာလားပယ်ရမှာပဲပယ်ရမှာပဲအဲ့ဒါကိုပယ်တဲ့အခါမှာလည်းပဲဟောဒီမှာတတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့ပယ်ရမှာအရေးကြီးဆုံးဟာဘုန်းကြီးယောဂီများဒီတတိလေးနဲ့အားထုတ်နေတဲ့တရားကလည်းပဲတတိပဋ္ဌာန်တရားဘာတရားလဲတတိပဋ္ဌာန်တရားပါပဲအေးတတိပဋ္ဌာန်တရားကသမိပဋ္ဌာန်ဖြစ်မနေစေနဲ့ အဲဒီမှာသတိပဋ္ဌာန်ကထိုင်ရင်းနဲ့တတိရှိရရရင်းနဲ့ပဲရှုမှတ်မှုတတိရှိရဝါရင်းနဲ့ပဲရှုမှတ်မှုတတိရှိရစားရတော့တဲ့နေရာမှာလည်းရှုမှတ်မှုတတိရှိရအဲ့ဒီတတိလေးကကပ်ပါနေလို့ရှိရင်ဒီကာမစန္ဒစတယ်ကာမဝိတ္တစတယ်ဒီလိုဝိတ္တဒေချာနေစေကူးမှုတွေဝင်နိုင်လားမဝင်နိုင်ဘူးလားမဝင်နိုင်ပါဘူးဘဝကိုမဝင်နိုင်ဘူး အဲ့တော့ဒီဉာဏ်ကဝိတ္တဆိုတဲ့သူတော်ဘာတွေကိုသိကြည်ပစ္စည်းစီလို့တဲ့စိတ်ကူးချမ်းစီမှုဝိတ္တတွေဝင်လာရင်လည်းအဲ့ဒီဝိတ္တတွေကိုလက်ခံပေးတဲ့တတိကူးစီတဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့ပယ်ပါနောက်တစ်ခါဝိဟိန္ဒဝိတ္တဘာဝိတ္တလဲဝိဟိန္ဒဝိတ္တအဲ့ဒီဝိဟိန္ဒဝိတ္တကလည်းကြည်ပေါ်တယ်သူတော်ဘာကိုကိုယ်နဲ့ဖြစ်ဖြစ်နှုတ်နဲ့ဖြစ်ဖြစ်ညှင်းဆဲနှိမ့်ဆက်ဖို့ကြံစီတဲ့စိတ်ကူးတွေ ကောင်းမလားကောင်းလားကောင်းပါပဲကောင်းသူတစ်ပါးတွေဒုက္ခရအောင်သူတစ်ပါးတွေကိုဂုဏ်သိက္ခာကြအောင်ဘယ်လိုသူ့ကိုဘယ်လိုပြုလုပ်ရမှာမလဲဆိုပြီးတော့အဲ့ဒီရန်စီရဲ့စိတ်ကူးတဲ့ဝိတ္တတိရန်စီစိတ်ကူးတဲ့ဝိတ္တဒီဝိတ္တကိုကိုယ်နဲ့ပြည့်ပြည့်နှုတ်နဲ့ပြည့်ပြည့်သူတစ်ပါးတွေကိုဂုဏ်သိက္ခာကြအောင်သူတစ်ပါးတွေဒုက္ခရအောင်ဘယ်လိုလုပ်ရပါမလဲဆိုတဲ့အဲ့ဒီဉာဏ်စီစေကူးမှုဆိုတဲ့ဝိတ္တတွေဝင်လာရင်လည်းအဲ့ဒီဝိတ္တကို မိတို့ယောဂီကတတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့မလုပ်ရမှာလေ။ပြန်ရမှာပါ။ပြန်ရမယ်။အဲဒီကာမဝိတ္တ၊ဗျာပါဒဝိတ္တ၊ဝိညာဉ်တဝိတ္တဆိုတဲ့အဲဒီဝိတ္တတရားတွေကိုလည်းပဲရှုမှတ်မှုလေးနဲ့တတိဆိုတဲ့ရှုမှတ်မှုလေးနဲ့ပြန်ပါ။အဲဒီဟာလေးပဲကိုကြီးတို့ယောဂီများအရိယာဝါဒအရိယာတို့ရဲ့စံနေတရားတွေကနေပြီးတော့ညီဝဲရမယ်တရားတစ်ပါးညီဝဲရမယ်တရားတစ်ပါးဆိုတော့ ၄ပါးရှိသွားပြီဘယ်နှပါးရှိသွားလဲ၄ပါးဒီ၄ပါးရှိသွားပြီဟိုကလည်းပဲဒီမှာမိဝဲရမယ့်တရား၄ပါးစတုရာပတ္တိလို့ဟောတည်မိဝဲရမယ့်တရား၄ပါးရှိတယ်အဲ့ဒီ၄ပါးကဘာတွေလဲဆိုတော့နံပါတ်၁ကဘုန်းကြီးတို့ယောဂီများသွားတင်တဲ့အကြောင်းစီစီစီလေးပါးကိုမိဝဲရလိမ့်မယ်နံပါတ်1မိဝဲရနံပါတ်2ကအကြည့်ဝတိတိ တိခံနေတာတွေကိုဘုန်းကြီးတို့ကပြောမှာလေတိခံလို့တိခံရမယ်နောက်ပြီးတော့ပရိဝဇီတိရှောင်ကျင်ရမယ်အန္တရာယ်ဖြစ်စီမယ်ရှောင်ကျင်ရမယ်တရားတွေကိုလည်းပဲမလုပ်ရမှာလေရှောင်ကျင်ရမှာလေရှောင်ကျင်ရမယ်အရာဝတ္ထုဝိညာဉ်တွေရှောင်ကျင်ရမယ်နောက်ပြီးတော့ဝိနောဒိတိပယ်ဖြောက်တဲ့ကမ္မဝိတေပြန်ပါရဝိတေဝိညာဝိတေတွေကိုလည်းပဲမလုပ်ရမှာလေပယ်ဖြောက်ဒါလုံးပယ်ဖြောက်ရမယ်အဲ့ဒီဝိညာ၄ပါးဟာတွေပဲ ဒီအရိယဝါဒအရိယတို့ရဲ့စံနေတပါးပဲဒီမိဝဲရမယ့်တရားလေးပါမိဝဲပြီးတော့ယောဂီပုဂ္ဂိုလ်များကထိုင်ရင်ဖြစ်စေ၊ကြံရင်ဖြစ်စေ၊တွားရင်ဖြစ်စေ၊လျောင်းရင်ဖြစ်စေဣရိယာပုမရွေးပဲဣရိယာပုမရွေးပဲနဲ့တတလည်းကိနာစေတတ်တာတတိဆောင်လေးထားရဘာဆောင်လေးထားရမှာတတိဆောင်တာဒီတတိဆောင်လေးထားလို့တတိလေးမြဲနေပြီဆိုရင်တခြားစောစောကပြောတယ် ကိလေသာတွေဝိတက်တွေအကုသလဝိတက်တွေဒီဝေဒနာတွေဒါတွေဝင်ခွင့်ရသေးသလားမရပါဘူးအားလုံးမဝင်တော့ဘူးဆိုတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ဟာအရိယာရဲ့စံနေအိမ်ထဲမှာတဏှာယေရှုမှနေနိုင်ရင်တဏှာကြီးနေခွင့်မရဘူးလားနေခွင့်ရပါလိမ့်မယ်တရားလုံးရှုမှတ်နေနိုင်ရင်တရားလုံးနေခွင့်မရဘူးလားနေခွင့်ရပါလိမ့်မယ်အဲတော့အခုတရားဆန္ဒဝရိယဆိုတဲ့ဒီတရားသုံးပါးကိုအခါကြီးအခါပေးပြီးတော့ မိမိတို့အတိဥသိတဲ့စိတ်လေးနဲ့ရှုမှတ်နေမယ်ဆိုရင်မိမိတို့ဟာအရိယာတို့စံအင်းကြီးနေထိုင်ဖို့အတွက်ဆောက်လုပ်နေပြီမမြင်ဘူးလားဗျာမြင်ပါတယ်ဒီဒီတိုင်းနဲ့ဆက်လက်ပြီးတော့ရှုပွားအထုတ်သွားရင်အရိယာစံအင်းထဲမှာမိမိတို့ဟာခါကြီးငွေပေးရင်ပေးသလားနေဝင်မရဘူးလားမရပါဘူးဗျာဒီဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကဘုရားရှင်ကိုရောမြတ်ကြီးကဧဝံကိုဘေကဝေဘေကုသတုရာပတိနောဟောတိ ဘေကဝေယံတို့များဥจิตနာတို့ဘေကဝေယံတို့များဥจิตနာတို့ဤဟုခေါ်ဤသို့လျင်ဘိက္ခုယံသည်ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်စတုရပတိနောမိယာလေးပါးရှိသည့်စတုရပတိနောမိဝဲတင်တဲ့တရားမိပါကိုမိဝဲသည်ဟောသည်စင်စစ်မသွေးဖြစ်ပါ၏တည်းသာဓုသာဓု do.